ဟေဘေဩရစာခန်းကြီး9အငယ်1မှ9တဏီကပထမပရိညင်တရားသည်ဝုပြူရာစီရင်ချက်နှင့်၎င်းလောကီတန်ရှင်းရာဌာနတော်နှင့်၎င်းစဆိုင်၏အဘယ်သို့နည်းဟုမူကားဟဂျာဟုခေါ်ဝေါ်သောပထမတဲတော်သည်စီမီကုန်စပွဲ ရှေ့တော်မုံနှင့်ပြင်ဆင်လက်ရှိ၏ဒုတိယကလကအတွင်း၌ဟဂျာဟဂျုံဟုခေါ်ဝေါ်သောတဲတော်ရှိ၏ ထိုတဲတော်၌ရွှေလင်ပန်းနှင့်ရွှေဖြင့်မွမ်းမံသော ပရိညင်တရားတစ်တာရှိ၏ထိုတစ်တာ၌မာနကိုထားသောရွှေအိုးအပွင့်ပွင့်သော အာယုန်ဤလန်ဒန်ပရိညင်တရားကို ရေးထားသောကြောက်ပြားတို့သည် ရှိကြ၏ထိုတစ်တာပေါ်မှာဘုံကြီးသော ခေရုပင်တို့သည်အပြစ်ဖြေရာပလင်ကို လွှမ်းမိုးလျက်ရှိကြ၏ထိုအရာများကိုယခုတေချာစွာ ပြောเสียအကြောင်းမရှိ အငယ်6မှ30ထိုတို့ခတ်သိမ်းသော အရာတို့သည် ပြင်ဆင်လျက်ရှိသောအခါယေပရောဟိတ်တို့သည်ဝုပြု၍ပထမတဲတော်အတွင်းသို့အစဉ်ဝင်ရကြ၏ဒုတိယတဲတော်အတွင်းသို့ယေပရောဟိတ်မင်းတပါးဒီသာမိမိအပြစ်ကြောင့်၎င်းလူများအပြစ်ကြောင့်၎င်း ပူဇော်သောအသွေးကိုဆောင်၍တနှစ်လျင်တခါကြီးသာဝင်ရ၏ပထမတဲတော်မပြတ်မီတိုင်အောင်တန်ရှင်းရဌာနသို့ သွားသောလမ်းမပွင့်သေးသောအကြောင်းကို ထိုအမှုအရာအားဖြင့်သန့်ရှင်းသောဝိညာဉ်တော်သည်အရိပ်ပေးတော်မူ၏။ထိုတဲတော်ကား၊ပူဇော်သက္ကာနှင့်ယဇ်များကို ပူဇော်သော ကာလတည်းဟူသော မျက်မှောက်ကာလပတ်လုံးပုံပမာဖြစ်၏။ထိုပူဇော်သက္ကာနှင့်ယဇ်များတို့သည်ကိုယ်ကိုကိုယ်သိသောစိတ်ကို ထောက်လျှင်လည်း ဝတ်ပြုသောသူအားစုံလင်ခြင်း အကျိုးကို မပေးနိုင်သည်ဖြစ်၍စားเสียတောက်เสียအမျိုးမျိုးသောနှစ်เสียသည်ဟုသောကိုယ်ခန္ဓာနှင့်ဆိုင်သော အထုံးဖွဲ့များနှင့်တကွအတိပြုပြင်ခြင်းကာလတန်ယုံမျှတာတည်ရကြ၏ငယ်၁၁မှ15ယခုမှလူလက်ဖြစ်မလို့ဤလောကရနှင့်မဆက်ဆိုင်တာ၍ကြီးမြတ်စုံလင်သောတဲတော်၌ နောက်မင်္ဂလာအကျိုးတို့၏ယဇ်ပုရောဟိတ်မင်းဖြစ်သောခရစ်တော်သည်ငါတို့အဘို့ထာဝရရွေးနှုတ်ခြင်းကျေးဇူးကိုခံရ၍ဆိတ်အသွေး၊နွားကလေးအသွေးနှင့်မဟုတ်၊မိမိအသွေးတော်နှင့်သန့်ရှင်းရာဌာနထဲသို့တခါတည်းဝင်တော်မူ၏။အကြောင်းမူကား၊အညစ်အကြေးရှိသောသူတို့အပေါ်၌ဖြန်းသောနွားအသွေး၊ဆိတ်အသွေး၊နွားမကလေး၏ပြာသည်သူတို့ကိုယ်ခန္ဓာ၌စင်ကြယ်ခြင်းကို ပြုနိုင်သည်မှန်လျင်ထိုမျှမကအပြစ်ကင်းသောကိုယ်တော်ကိုထာဝရဝိညာဉ်တော်အားဖြင့်ဘုရားသခင်ရှေ့၌တင်လူပူဇော်သော ခရစ်တော်၏အသွေးသည်တေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုပယ်ရှင်း၍တင်တို့သည်အသက်ရှင်တော်မူသောဘုရားသခင်ကိုဝတ်ပြုမိအကြောင်းတင်တို့၌ကိုကိုကိုတည်သောစိတ်ကိုစင်ကြယ်စေခြင်းငှာတာ၍တတ်နိုင်တော်မူသည်မဟုတ်လော ထိုကြောင့် ပထမပရိညင်တရားလက်ထက်၌ပြစ်မှားသော အပြစ်မြစ်ကိုလည်းလွတ်စေခြင်းကခရစ်တော်သည် အသေးခံတော်မူသည်ဖြစ်၍ခေါ်တော်မူသော သူတို့သည်ဂရိတော်နှင့်ရှင်သောသာဝရအမွေကိုခံရမည်အကြောင်း ထိုသခင်သည်ပရိညင်တရားတည်းအာမခံဖြစ်တော်မူ၏အငယ်16မှ23အမွေခံစီခြင်းဟံအခွင့်ပေး၍စာချုပ်သည့်အမှုမှလည်းစာချုပ်တည်လင် စာချုပ်သောသူသည်ဧကံတေရမည်မှန်မည်အကယ်၍မတေလျင်ထိုစာချုပ်သည်မတည်တေမှသာတည်၏ထိုကြောင့်ပထမဗြိဉ္ဉ်တရားကို စီရင်သောအခါအသွေးနှင့်ကင်း၍မစီရင်တရားတော်၌ပါသမျှသောပညတ်တို့ကို မောရှိသည် လူအပေါင်းတို့အားဟောပြောပြီးမှ ရေနှင့်ရောနှောသောနွားစိတ်ဤအသွေးကိုယူ၍အနီဆိုးသောတိုးမွေးတတ်သောဟုတ်တုပင်ညွတ်နှင့် ကျမ်းစာကို၎င်း၊လူအပေါင်းတို့ကို၎င်းဖြန်းလျက်၊ဤအသွေးကား၊သင်၌ဘုရားသခင်ဝန်ခံတော်မူသောပဋိညာဉ်၏အသွေးဖြစ်သည်ဟု ပြောဆို၏။တဲတော်နှင့်ဝတ်ပြုသောတန်ဆာများကိုလည်းထိုနည်းတူအသွေးနှင့်ဖြန်းရ၏။ပညတ်တရားအတိုင်းခပ်သိမ်းသောအရာတို့ကိုကုန်မတတ်အသွေးအားဖြင့်စင်ကြယ်စေတတ်၏။အသွေးမသွန်းလောင်းဘဲအပြစ်လွတ်ခြင်းမရှိ။ထိုကြောင့်ကောင်းကင်ဘုံ၌ရှိသောအရာတို့၏ ပုံများကိုထိုသို့သောယဇ်ပူဇော်ခြင်းအပြင်စင်ကြယ်စေရသည်ဖြစ်၍ကောင်းကင်အရာတို့ကိုသာ၍မြတ်သောယဇ်ပူဇော်ခြင်းအားဖြင့်စင်ကြယ်စေရ၏။24ထိုသို့နှင့်အညီမှန်သောသန့်ရှင်းရာဌာနတို့၏ပုံဖြစ်သောလူတို့လက်ဖြင့်လုပ်သောသန့်ရှင်းရာဌာနထဲသို့ခရစ်တော်သည်မဝင်ဘဲ၊ငါတို့အတွက်ကြောင့် ယခုဘုရားသခင်ရှေ့တော်၌ကိုကိုကိုပြခြင်းငှာကောင်းကင်ကိုယ်ထဲသို့ဝင်တော်မူပြီ။သို့တော်လည်းယေပရဟိမင်းသည်တန်ရှင်းရာဌာနတဲသို့သူတပားသွေးနှင့်နှစ်တိုင်းအစဉ်ဝင်ရတကယ်သို့ခရစ်တော်သည်အဖန်များစွာ ကိုကိုပူဇော်ရသည်မဟုတ် ထိုတို့ပူဇော်ရသည်မှန်လျင် ကဘာဥမဆ၍အဖန်များစွာ အသေးခံတော်မူရ၏ယခုမူကားဤကကလအဆုံး၌ တခါတည်းကိုကိုပူဇော်သောအားဖြင့်အပြစ်များကိုသုတ်သင်ပယ်ရှင်းခြင်းငှါပေါ်ထွန်းတော်မူ၏။လူသည် တခါတည်းသေ၍ထိုနောက်မှတရားစီရင်တော်မူခြင်းကိုခံရသကဲ့သို့၊ထိုနည်းတူခရစ်တော်သည် လူများအပြစ်တို့ကို ခံခြင်းငှါတခါတည်းကိုယ်ကိုပူဇော်ပြီးမှ၊နောက်တဖန်ထိုသခင်ကိုမြော်လင့်လျက်နေသောသူတို့ကိုကယ်တင်ခြင်းအလိုငှါအပြစ်နှင့်မဆိုင်ဘဲပေါ်ထွန်းတော်မူလတံ့